ကျေးဇူးရှင်မဟာဗောဓိမြတ်ဆရာတော်ဘုရားကြီးနှင့်အရှင်သန္တာတိကဆရာတော်ဘုရားတွေ့ဆုံပွဲဟောတရားတော်သာသမာဓိတတိမဖြစ်ရင်မရဘူးဘုရားတပည့်တော်တို့ရှင်ဘုရားတို့ဖြစ်နေတာဒါရာချူတယ်ဟုတ်ပါဘူးဟုတ်ပါဘူးဒီတခြားဘာဒီမှမတွေးနဲ့ဟုတ်ပါဘူးဒီဟုတ်ပါဘူးအရှင်ဘုရားဓမ္မတန်ဒီမှာ အဲဆရာတော်တရားကြီးရဲ့ဟောဝါဒဆံပြီးပြောရခဲ့တာအရှင်တရားဟောနာခြင်းလို့အပ္ပမရတိရဲ့ဆံဟုတ်ပါဘူးဟုတ်ပါဘူးဟုတ်ဟုတ်အမှန်ပါအပြင်းကြတော့အမှန်ပါအဲအဲ့ဒီတတိအပြင်းကြတော့ပါပြီးလို့လားသူပြောအမှန်သိငါပါတော့ပါဒီဒီပြောဒီတရားကသူများပဲစေပေါ်အမှန်ပါအမှန်ပါဒီအဲ့ဒါပါဆရာအမှန်ပါအဲ့ဒီမှာလျှောက်ထားပြရရှိရှိပါဘူး သူများပဲလေလေအပမာရပြတောင်းချေလို့မရဘူးဆိုတာတော့မရှိဘူး။မှန်ပါပါ။ဒီကြီးတာကသွဲကြီးတာနဲ့မကြီးတာကပဲကွာ။မှန်ပါပါ။သင်္ကာရီရှိမှဆိုရင်မှန်ပါပါ။အော်ယူကြရင်းနဲ့လေမှန်ပါပါ။ညောင်းလို့မဟုတ်ဘူး။ညောင်းလို့ဆက်ကြရမှန်ပါပါ။ဒီဘူးချရင်းနဲ့လေမှန်ပါပါ။ ဒီတော့အပမာဒတတိတက်တောင်းချလို့မရနိုင်ဘူးတော့ပြောလို့မရဘူး။ရှိရလုပ်ကြပေါ့။မှန်ပါရှင်။ဟုတ်ပါရှင်။အဲညောင်လုံးလေးရှင်ပြရပြီးသားပဲ။မှန်ပါရှင်။ဟင်မဟာဒီလေးရှင်ပြရပြီးသားပဲ။မှန်ပါရှင်။ဟင်အဲသူတို့ကအဲခေါ်ရပြောရသူတွေကဒီကြတော့မှန်ပါရှင်။ဟင်ဒီကနာစင်ရတော့မှန်ပါမှန်ပါရှင်။ဟုတ်ကဲ့။မှန်ပါရှင်။အဲသူတို့ပြီးမသွားဘူး။ပြီးသားပါလား။သူတို့ကဒီကဟာဒီမှာထားတယ်။မှန်ပါရှင်။ ကျေတံတတိနဲ့ဆိုရင်ဒါဥပီတံဝိတော်တိတိမှန်ပါပြီဒီအတိတ်ကိုသိဖို့ပထမပြောလေမှန်ပါပြီဟိမှန်ပါပြီအဲ့ဒီနေကြအဲ့လိုရှင်ဘုရားတာတိရှိတော့မှန်ပါကြိုးစားနေပါအဲ့လိုဗတ်ပြီးရှိပါဗျာမှန်ပါဘုရားတန်ပြီးဆိုပြီးတော့ဘုရားတန်တိဟောတာမဟုတ်ဘူးလားမှန်ပါဟုတ်ပါရှင်ဒီဒီမှာဒီမှာဥပဒေတန်လို့မှန်ပါရှင်ဒီဒီတော့ပြီးတော့မြေစီစီမောခေတိမှန်ပါရှင် ဟင်အဲ့ဒီသုံးချက်လေသာရာသုံးပါလေဟုတ်ပါဘူးဟင်အဲ့ဒါအရေးကြီးဆုံးကြာအဲ့ဒါမရှိလို့ဘုရားတို့ကဒါလို့လူနေကြီးထုံးင်းကဖြစ်ထားပါလားဟင်ဟုတ်ပါဘူးဟင်ဦးဆန်းကြီးပေါ့မမကျန်နေပြပါရဲ့။နာမည်ကြီးသမီးလား။မမကျန်ရ။ ဟင်ဒီဘာကမှာလဲဒီဘာမှာသမင်းတွေကဒီတော့ဘာမှမဟုတ်ဘူးဘာမှမဟုတ်ဘူးအဲဆိုမကြီးတမင်းကလည်းတရားတော်နဲ့အဲ့လိုဖြစ်နေတာဗျာဘာမှဒီမမကြီးတမင်းကဟင်အပမာဒပတိအကျိုးလို့အပမာဒမဟာဒီတရားတော်ဘုရားကြီးမင်းရှိတဲ့အတိုင်းဆိုရင်ကိုယ်စိတ်ကလေးကိုယ်လက်ကအမြဲထားပါဒါလေးတော့ဘုရားတော်တော်တော်လေး ရေးသားမိပါလေဘုရားအားကြမိပါလေဘုရားသို့တော်မဟာသီသွားတုတော်ဘုရားတော်ကမဟာသီလူကြီးဖြစ်အစ်ဖြစ်သွားမှန်ပါမှန်ပါသူရင်နဲ့ကိုရင်သူမှမတူရပါဘုရားမှန်ပါဟင်သူကဒီလိုရလို့သူဒီလိုရမယ်လို့တော့ပုံစံသူသွားပြီးပုံစံကိုချင်းထည့်နေမှန်ပါမှန်ပါဒီနေရာတော့မိုးဘူးဆရာတော်ဘုရားကြီး ပြောတာလေးတရားတော်တော်တော်လေးအဲ့ဒါလေးနားရဲဝင်ကိုယ်သိကိုယ်သိခပ်ပြီးပြီးတော့မှန်ပါဘူးဟုတ်ပေါ့မှန်ပါဘူးရှင်ဘုရားသိကပါတိုက်တယ်ဘုရားသိပါတိုက်တယ်ကိုယ်သိကိုယ်သိခပ်ပြီးပြီးတော့မှန်ပါဘူးအဲ့ဒါလေးမှဆုံးတယ်မှန်ပါဘူးဟင်မှန်ပါဘူးဘုရားသိကပါဘယ်ဘက်နားနေတယ်ဘာကြိုက်တယ်အဲ့ဒါကြည့်ရမှာလေမှန်ပါဘူးဟင်မှန်ပါဘူးသိတော့တွေ့မှာပဲမှန်ပါဘူးကျုပ်မှာပဲဒီမှာ ပြီးတော့ရတာမရတာဘုရားတပည့်တော်များအလုပ်မဟုတ်ကြဘူးပြောဒါသူကိစ္စကျူသာဖို့မကျူသာဖို့ဘုရားတော်များတော်ဝင်ပါပြောဟုတ်တော်မင်းရပန်ကျေဆိုကြည့်ကြမှာရှိတာလေဟုတ်ကြလို့ဖူရတော့ရတာရတာလည်းမပြောပါဘူးလို့ဖူရကိစ္စကိုတော်ဝင်ပါပြောဟုတ်တော့ရရမရရဆုံးရမယ် ဟုတ်ဗျာဒီပြီးတော့တရားတွေတော်တို့ရှင်ဘုရားများပြုမိပြီးသားဒီပါသာလူကြတော့ဝိသေနဲ့ဝိသနာပါဘုရားတရားတော်ရှိခွင့်ထိစားတော့အပြင်ကရှိမှတန်တဲ့အတွင်းကအောမိတာများဘုရားအောမိတာကပြီးပြီးပြီးနော်ဒီရှိမှတန်တော့ကျွန်တော်တို့ပေါ်နေသိနေတာမျိုးလားဘုရားဒီဒီ အဲကိစ္စကိုရတဲ့နေရာပေါင်းတဲ့နေရာမရှိနေတာကိုဆရာအတူလေးပဲလို့အဖြစ်ဖြစ်နော်မှန်ပါဘူးအဲ့ဒါဒီလိုကိုစိတ်ကလေးကိုလည်းထဲထားပါမှန်ပါဘူးဟင်မှန်ပါဘူးအဲ့ဒါအကြီးကြီးဆုံးပဲမှန်ပါဘူးဟင်ဒီကနိုင်မှာမဟုတ်ဘူးမှန်ပါဘူးကံရဟင်ဟင်ဟောလာဒီဝဲတဲ့ဝဲကိုဟိုမရောက်တွဲတွဲထုတ်နိုင်မှာမှန်ပါဘူးဟင်ကိုနေစိတ်မှန်ပါဘူးဟင် ဝဲထုံးမင်းမမလားရှင်ဘုရားဟုတ်ကျေးဇူးပါအဲ့တော့ဘုဒ္ဓဆိုအောင်ပါဗျာအဲ့ဒါတရားအားသူပညာလေးနဲ့ချုပ်ပြီးပါဗျာဟုတ်ပါဘူးအဲဝရိယကြတော့ရှင်ဘုရားရဲ့သမာဓိနဲ့ချုပ်ပြီးပါဗျာဟုတ်ဒီမှာခုချိန်ဘုရားတို့ရဲ့အချိန်ကြီးနေအဲဝရိယကရှိခြင်းနဲ့နာတာ ဆန္ဒတော်ရတာဒီပြီးတော့လုံရင်ဖြစ်မှုကိုအဲ့ဒါပုဂ္ဂိုလ်ကိုဖြစ်ပြီးတာကိုဟုတ်နော်ဘုရားအရှင်ဘုရားလုံးလို့ရတာမှလည်းတခုကြောင့်လားအဲ့တော့သူ့ထုတ်လိုက်ပြီးတာလေကိုယ်လုံးလို့ဖြစ်စီအောင်လို့ဘုရားလေးလားဘုရားလေးအေးတဲ့တတိယကကိုလုံးလို့ ဝရိယလူကဆိုတယ်တေသာသမာဓိနဲ့စိတ်မှုကြည့်တယ်ဟင်အဲပရာလည်းလုံးနေတာပါတယ်ပရာနဲ့ဝရိယဘွားတယ်ဟင်ဒီဆရာတော်ဘုရားကြီးကပရာနဲ့ဝရိယကိုနားကောင်းတယ်အဲ့တော့သူတို့ကြီးသွားနေတယ်တစ်ဖက်တည်းကြီးဖြစ်တာတယ်နော်ဟုတ်နော်ပြီးတော့သူတို့ရှင်ဘုရားတို့ပြည်ကြီးလာတဲ့ရှင်ဘောရှင်ပဲ ပြီးတော့ဝါမှုကိုဝါမှုတဲ့ဘူရီကိုဒီကရဏပညာလည်းဘူဘူကြီးဆိုတော့သူ့ပညာနာခံငါမင်းနာခံဒီအဲတရားကလည်းဒီကောင်းဒီကြတယ်ပညာကလည်းဒီကောင်းဒီကြတယ်နာကြဒီတရားတရားထိုင်နေတယ်ဒီကမှာသမာဓိနဲ့ဝိရိယနဲ့ထိုးထိုးလို့ခေါ်ကြတယ်ဒီသိနေမှာပါဆိုပြီးတော့အမှန်တရားနေပါအမှန်ဒီ ရှင်ဘောရှင်ပဲပဲဖြစ်တယ်ဘောမှုဖို့ဘောမှုပဲလေဒါကအကောင်းကြီးဟိုလိုတိမ်ပန်နဲ့ပွားတော့ပညာကအကောင်းကြီးနဲ့တိမ်ပန်နဲ့ပွားတော့ဟုတ်နော်သမာရိယအကောင်းကြီးနဲ့တိမ်ပန်နဲ့ဝရိယအကောင်းကြီးနဲ့တိမ်ပန်နဲ့ဒီအဲဒီဂျာရှင်တရားဒီတရားနဲ့ဆိုရင်တော့တာပြည့်ဘူးလို့အောင်ဒီကတော့ကောင်းတာတည်း။အမှန်။ကောင်းလိုက်ကြတယ်တော့။ အေးတော့ဘယ်လိုလုပ်အောင်မလဲဒီကျေနာလေးဆောင်ရွက်ပါတရားဒီတရားတို့ဆောင်ရွက်နိုင်ရည်ဌာနတော်ကျိုးတည်တယ်မြန်ဘလောက်ဆောင်ရွက်ပါတရားဟုတ်လားဒီတော့ပတ်သက်တာမှရှိတဲ့ရှင်ပြပြနေပြီဟုတ်နော်ဒီတော့ဒါကျိုးဆောင်ရွက်ခြင်းကိုကျိုးအခုယုံကြည်နေအတ္တသာမရှိဘူးဆောင်ကြည့်တော့မရှိဘူးဟင်ဟင် eh, una vida no me fue una cuchi, me empezó a mapear. Y, y encima me rogó mamá. Mero, mero, ya, estoy muy bonita. Mero, a tu, mero. Mero, a tu, mero, a tu, mero, a tu, mero. ¿Sí? ¿Sí? ဒီဒီအစ်စ်ဒီနေတာပေါ့ဒီကအတူကြီးနေတာအမှန်တရားပါဘာဖြစ်လဲမတင်ပြောရဲဟွာလေဒီအစားသုံးနေကြရပုံပုံဒီစင်ကိုကြည့်ရဆရာတို့ဒီလာဆိုတဲ့နေရာကြီးက သူဆန်ကြီးမလာသေးနဲ့လို့သိချာမှားလိုက်ပါမဟုတ်ဘူးမဟုတ်ဘူးမဟုတ်ဘူးအဲ့ဒါဘယ်လိုလဲပြောတာခံကိုလည်းမခံဘူးဟုတ်လားခံကောင်းမှလည်းခံမှာတော့အာဥဆန်ကြီးမလာတော့ပြောတော့မဟုတ်ဘူးကြာဟာလာပြမှားနေပြီဟုတ်လားဟုတ်ပါလားဒီနေ့ဆိုရင်ခြေတော်ကောင်းမှလာခဲ့ပါရဲ့နော်ဟိုလူဟိုဘာဘောနော်စိတ်သက်နေရမလာခဲ့ပါနဲ့ တရားစကားတရားများလုံးနဲ့ပဲလာခဲ့ပါဟာမဆိုင်ဘူးအဲ့ဒါလေအဲ့ဒါနဲ့ဒီကသူငါတော့ဘာဘာသာပြန်ဘာသာပြန်ဒီလိုကနာခွက်ပြန်တာဒီလိုဘာသာပြန်ခဏပါဘူးလားဘာရဲ့တရားဒီကဘယ်ဥစ္စာနေနေပြီးတဲ့တခါတည်းတော့လည်းဘယ်သူမှမခေါ်ခဲ့ပါဘူးအမဟုတ်ဘူးကြခင်ဗျခင်ဗျအဲ့ဒါဘာသာပြန်ဒီလိုကနာခွက်ပြန်တာအမှန်အဲ့ဒီကလာဦးစီးကမလေးနဲ့ပြန်သွားတယ်ဟုတ်ဘူးရဆရာကြီးကနားထောင်နေအေးအေးဆံကျူးလည်းမခံဘူးဆံကောင်းမှလာတယ်ဆံကောင်းမှလည်းခံမှာ ပြောပြလိုက်တယ်ပြီးတော့ဦးဆန်ကြီးကချိန်ညားတယ်တရားပြောလိုက်တာအမှန်ပါချိန်ညားရင်ကျွမ်းမိုးရီခံနာရတဲ့အမှန်ပါဟင်စိတ်လိုက်တာပြီးတယ်မဟုတ်ဘူးလားအမှန်ပါတရားတော့ဆောက်ထားပြောထားတာအမှန်ပါဟင်စိတ်တတ်တဲ့ပုဂ္ဂိုလ်ကကိုယ်သွားမဲ့သိဉာဏ်ကြီးတဲ့ကိုတမှုကလည်းလို့ဒီမှာပြောအမှန်ပါဟင်အဲ့ဒီမနေ့ကမှတခါတဲ့ပေါ်လင်းကောင်းလာတို့ဘာလို့လို့တော့ဘယ်ကိုထွက်ဆိုတာပြီးတယ်အမှန်ပါ ဟိုနာကြောင့်မှသာသိဝင်သိနေပုံကြည့်ပြီးတော့ဒါဒီလိုဒါဒီလိုတမှုကပြောတော့မှန်ပါတယ်ဘာလို့ယူတင်ပြောတော့တည်င်းရအောင်ပြောမှန်ပါတယ်အဲ့ဒါပြောလိုက်တာဗျာအမှန်အခုဒီသာဘယ်သူမှမပြောပါဘူးအဲ့မှာအိမ်မှာနည်းနည်းကလေးအိမ်ကဘယ်တော့မှမသိပါဘူးဆရာတော်ကမပြောနေတာနဲ့ပြီဒီကတည်းကလည်းလုံးဝကြည့်မပြောဘူးဒီဖြတ်ဖို့ဖြတ်ဖို့မှန်ပါတယ်အဲဘယ်နည်းကြွမှာညာနည်းကြွမှာဆို ဒီများတော့မသိဘူးဒီလူဆရာကတော့အဲ့ဒီမှာရောမလို့ရှင်ပြချင်းနေတာကိုရပါမသိဘူးလေမမဟုတ်ပါလို့ပြောရတယ်ဟင်ဒီများတော့မသိဘူးကြာအဲ့ဒီဥစားကြီးပဲတော့လာမှာတဲ့ဗားတဲ့သူဒီလူဆရာကတော့ရှင်ပြရောမလို့ချင်းနေတာဟင်ဟင်အခုဒါကိုမပြောပါဘူး။ဒီကရှိနေတာပါပဲကိုရေရနော်။ဟုတ်ကလားဗျာ။ ရဲမခေါ်လာပါဒီကနေတော့ကဘာကရုံစီလိုက်တော့တော့လို့ဟင်ဘာဒီကလည်းအဲ့ဒီဗီဒီယိုဆရာပဲချိန်နေတာသင်တရားကချိန်ချိန်ကုန်ပြီမှန်ပါရှင်ခုမြင်မှုရောက်နေပြီခုချောင်းရောက်နေပြီဘယ်တရားပွဲပြီးဘယ်လာမှာတဲ့ဆိုပြီးဒီကသင်စီရီကကြွားလို့ကြွားလို့လုပ်နေဟင်မှန်ပါရှင်ဟင်မှန်ပါတော့ဆုံးဘယ်မှပြောလို့မရတော့သူ့ဒဇယ်ရင်းနဲ့လှည့်ပါပေါ်လာပြီးဝါစုမှာတပွဲလုပ်တာ မှန်ပါဟင်ဘာဒီကြောက်တော့မလားဟင်သူဆန်းချိန်ကြီးရတော့သူတကယ်သူတန်ချိန်ပြီးတော့ဦးတော့သားသွားတယ်ဒီအဲဆရာတို့ဘယ်လိုပဲဖြစ်တဲ့ဆန်စကားကိုလည်းဆရာတို့စကားလည်းပဲယူမှတ်ပြီးတော့အတိအကျနိုင်တော့ပါလေခင်ဗျာမှန်ပါမကွေးဆရာတို့ခင်ဗျာကြီး ဒီမှာအနေနဲ့ပြန်လာအဲ့မှာတရားဟောပြီးတော့အမှန်မှန်လေးတွေတစ်ဆင့်လာရင်ပိုမြင်ပါတယ်ဆို။ဒါနဲ့ဆရာတော်ရဲ့တစ်ဆင့်မလာနဲ့တရားလာဆိုရင်ရန်ကုန်ကြီးပြန်ပြီးတော့လက်ပဲရန်ကုန်ပြန်နောက်နေ့မနေ့ကျမှရန်ကုန်ကြီးပြန်ထွက်။အော်မော်အီယိုကလာမတင်။အော်အဲ့ဒီဘာအဲ့ဒါတော့မဆောင်ပြီးတော့ဘူးဗျာ။ခုနကဆိုဥစ္စာကြီးအချိန်များတယ်ပါ။မှန်ပါရှင်။ဒီအချိန်များတရင်ပေါက်သွား။ဟုတ်တယ်ဘယ်မှမသိကြရပါဘူး။ဒီကကြီးနေတာ။ ပုံစံထိုးပြလိုက်ပြီးဒါတော့လက်လုံတောင်ကသူ့နေဆန်တောင်ကိုကြွားမှာဘူးနောက်ရက်မနေ့3နာရီပတ်မှာဒီကနေ့ည10နာရီမှတေခေါ်ကန်ကိုခေါ်ပြီးအာမမရုပ်တရက်ထူပါမမဆိုအာမွေရှင်ပြမူရာရောကြီးရာရောပုံကြီးရောလူကြီးရောမှန်ပါဗျာမထွက်တာတော့ဘူးလေမှန်ပါဗျာပြီးတော့ပုံတော်ပုံညာကဒီကူရောလေအရှင်ဘုရားနေပြင်းမှာမနဲ့ခုနှစ်နိုင်ကူမှာ ဒီကနေ့နေ့ခေနာအိမ်မှာသူ့လို့ဘူးဒီပြေဒီပြေလာရှိတယ်ဟုတ်ပါဘူးဟင်အမှန်ကောင်းပါလေဖြတ်ကနေပြေးကြရတာ မှန်ပါရှင်ဟင်မှန်ပါရှင်အဲအဲ့လိုလိုမအောင်ပါဗျာမှန်ပါဘူးလေလူလူခဲလူအောင်ပါအမတီးရလူရစိတ်ဆူကြမှာမတတ်နိုင်ဘူးဆရာတော်ပဲလွှဲချမ်းဆရာတော်ဘယ်မှာဒီအပေးနဲ့သူ့ပေးရပါလို့ဘောရနာအဲ့ဒီနဲ့အဲ့ဒီနဲ့အဲ့ဒါပဲဘုရားတော်လည်းပြောမှာအဲ့တော့ဦးဆိုင်ကြီးမို့ဦးဆိုင်ကြီးကတို့ကိုရောင်းစားပေါ်တာလို့ ဟင်ဟင်ဒီအဲ့လိုချက်ထူလေးမှရတာအမှန်ဆရာမှန်ပါဒီငါမောပြီးပါနဲ့တော့ဘာလုံးလဲရပြီလားမှန်ပါဒီမိပါနဲ့မိကနဲ့မေတ္တာပဲပွားခဲ့ပါတယ်ခင်ဗျအဲဟိုစီကြီးနိုးရောလုပ်ဘူးလားမှန်ပါလက်တော့ပါခင်ဗျတရားတွေတော်များလာတော့မုံရွာသပြီးဝိပညာသတော်ပါပဲခင်ဗျာအမှန်ဆရာဟင်အမှန်မုံရွာ ဘုရားတတိတော်များစိတ်ဒေါ်နဲ့ဒေါသဖြစ်နေမှာရှိမှန်ပါဘူးသုံးချိန်လောက်ထိဘုရားတော်ဒီထားတာနားပါမှန်ပါတိတိဘုရားတော်ဒီကံနေ့တိဒီကံသုံးကြမှာလားဘုရားတော်ပြောတယ်ကြာပြောဖြစ်မှန်ပါဘူးတောင်းပြောပြီးတော့တာရှိမှန်ပါဘူးသုံးအောင်ဆိုလို့ရှင်လည်းမဆန်တော့ဘူးလေမှန်ပါဘူးဒီအဲ့ဒီနေရာတွေထုတ်ပြီးကိုယ်ရှင်းကြလိုက်တော့မှန်ပါဘူးအဲအဲ့ဒီမှာမဟုတ်ဖတ်ကြရင်အဒေါသကြီးတယ် မှန်ပါရှင်မှန်ပါရှင်ဟင်အဲဒီဒီတော့ပြန်ပါလို့ဒီဆိုဆိုသူတိုက်မှာတရားသူတို့ကလည်းဘာလို့တရားကိုတိုက်ထောက်ပြီးနေရပြီဟောမှန်ပါလက်ပေါ်အဲဒီပုံမှာဒီတရားကဘူးမှန်ပါရှင်အဲဒီကထွက်ခံကြီးတဲ့ကရောက်တဲ့တခါကလေအဖေမပြောင်းကန့်လန့်လျှောက်တယ်ဘုရားတော်ကလည်းကန့်လန့်ကိုပြောလို့ဟုတ်လားမှန်ပါရှင်ဟေးမုံရွာက ထွက်ခါရှိသေးခြင်းကမိတော်မနေနေတော့အဲဒီနာကြီးကကြီးကကျတော့ခေါင်းကအဖုံတုတ်တော့တိုးပြီအဲဆင်းပြီးတော့အဲ့ဒါကြီးပြင်တာဘုရားပြင်ပြီးတော့တီတရားနေရာလောက်ပဲရှိဦးမှာပါပဲသာဘိတစ်ဖက်ကတန်ရုပ်ကြီးနေတယ်ဘုရားတန်ရုပ်ကြီးတန်ခါနဲ့ ဘာဒီဘုရားတို့ဒီဥတီမုံမရပါဘူးဟင်အရှင်ဘုရားရဲ့တခါလားဖရာလားတော့မစောထားတာကဥညာတန်ဆိုင်ပေါ့မှန်ပါဗျာမှန်ပါမှန်ပါဒီဥညာတန်ဆိုင်လို့ဒီရဲ့ကားကိုဒုကုမီယာကားကိုပဲမှန်ပါဒီကားကိုကြောင်းပြီးမှန်ပါဒီဘုရားတော်ရဲ့ဘိန်းပေါက်ကြီးနဲ့ကားပြီးခဲမှန်ပါဗျာဆရာတော်ကဘိန်းကုန်းကိုကွာမှန်ပါဗျာဒီဥညာတန်ဆိုင်တွေ့ဒီဦးကြီးဥမာဘိန်းပေါက်ဆိုင်ကြီးရ မှန်ပါဆရာဟင်မှန်ပါဘိန်းကောင်းနဲ့သွားတယ်ကဒူးငါရဲမှရှိတယ်ရောက်ရောအဲဒီဒိုင်ဖာတဲ့ကဘိန်းကတော့ကြိုးရောခင်ဗျာမှန်ပါဆရာဟင်မှန်ပါဖြစ်ပုံများအဲအရသခန်းကနှောက်အိုးမှန်ပါဆရာအော်တော့ကြည့်ပြီးအဲဒီမှာလေထိုးဖို့အကုန်တောင်းနေတယ်သူကဘူးကျွတ်မပါနဲ့ပြိနေတယ်သူတို့မလုပ်တတ်တော့ဆိုင်ပါအဲ့ဒီကိုမနီကဒုတိယဥက္ကဋ္ဌပေါ်ဗျာ လူဒီမင်းရဲ့ညီပေါ့ဗျာ။ဒါကတော့အိုးရတယ်ဆိုတော့ကျန်တဲ့သုံးလေးမှလေးထုတ်ပြီးတော့လပ်ပလန်နေမလို့ရတယ်။မှန်ပါဗျာ။မှန်ပါဗျာ။မှန်ပါဗျာ။တော့ကျင်ရောမှန်ပါဗျာ။ဟင်မှန်ပါတော့ကျင်ရောက်တော့ခုနကပရိဖာရာကြီးကကြီးလာတော့ဗျာမှန်ပါဗျာတော့ကျင်မှာပဲဗျာတို့ဟိုစစ်တော်ဌာနမှာနားကြရပါပဲတော့ကျင်မရောက်ဘူးလေမှန်ပါဗျာဟိုကလာ6မြောက်ပြီလေ အဲရောပေါ်လိုက်ကလာတဲ့ဆောင်းပါရှိအဲဒီမြေအောင်မြေတိတုဌာနရှိလေအဲဒီမှာနာခဲ့ကြတယ်အဲဒီမှာသူတို့ညီလည်းသာစားကြတာပါဟိုမှာတိတုတို့ကြီးကလာကြည့်တယ်လိုက်ကြည့်တယ်ဟုတ်ဒါသူသူပြီးစားပြီးတဲ့နေရာပါဗျာဒီလူရင်းကြောင့်လို့ရွာမရှိတဲ့နေရာကျုပ်ပို့ကြဆန်းပါဆိုလို့ဒီကလာပို့ထားတာဒီဘုရားတော်ကစကားတခုလို့ပြောတာလေ ဝါမရှိတဲ့နေရာဆိုရင်လူပါမရှိဘူးချင်ဘူးနောက်တစ်ခါဆိုတော့လူမရှိတဲ့နေရာကပြောပါလားတော့အမှန်ပါဝါမရှိတဲ့နေရာလူမရှိတဲ့နေရာကိုကြတာဘာလို့မှရှိတော့ပါဆိုလေရွာစီရွာဒုက္ခရောက်လို့လို့ဆရာဟင်အဲဒါတော့ခြင်းကထွက်လာရောခြင်းဘုရားရဲ့မိဘရှိရှိတဲ့မိဘကလည်းကောင်းထိုးဖို့ပေါ်ပါတယ်အဲမတီးလိုက်ပါဘူး အဲတော့ဘုရားတော်ကသူတို့ဟာဒီတော့ဦးကြီးလူကာကြီးပေါ့ဗျာအဲဒီခါကာကြီးပြင်ပေါ်တော်ကြီးနဲ့ဘုရားတော်စီကသူကဘလာဘလာဘနာကဥမသာတန်ရဘလာဘလာနဲ့လက်ကျရဟင်ရင်ကိုင်းလေလုံးရောဘုရားအဲဒီခါကြီးမောဘူးဟောင်းနေဘူးပြောဟင်ကာသမားကလေဘုရားတပည့်တော်ကိုတေးတယ်လည်းမပြောရဘူးပေါ့ဗျာ ဘုရားတပည့်တော်ပါလာတဲ့ဒီကျေနပ်ပုံရပါသူကားကြီးကတောင်ပေါ်တွေတက်ထားတော့ဘာမှမဖြစ်ဘူးအခုမှဘာဖြစ်မှမဖြစ်ဘူးသူကားကြီးတောင်ပေါ်တက်ထားတော့ဒီလိုတစ်ခါမှမဖြစ်ဘူးအခုမှကိုယ်ကြီးတော်ကိုတဲ့တယ်မပြောချင်ဘူးသူဒီကလာတဲ့တယ်မပြောချင်ဘူးလေမဟုတ်လားအဲဒီကသူသူကားကောင်းကြီးကိုရတော်သေးတဲ့ဝိုင်းကြီးရောက်ပြရတော့ဒီတော်ဘူးတွေသက်ကြီးချဲ ဒီအဲဒီလိုနဲ့သက်ကကြီးဒီဘက်ရောက်တော့အောင်းပါဖြစ်ဘူးမှန်ပါဘူးဟင်အဲမိဘန်ဒီနာကမိဘန်အင်ကြီးကြတော့သူကကနာပြီးပြီးတကနေတောင်ကျူနိုင်ပြီးပြဒီနောက်တော့ဘာမှမရှိတော့ဘူးကနာမောတလန်းလုံးကတိကောက်ပြီးပြီဟင်ဒီနဲ့မှာနော်မနေနဲ့နော်ဒီသူ့မှာနော် မယူနေတော့အင်းမှုသိလို့ပါဟင်ရှင်ပြာနာလာတော့ခံပြီးမေတ္တာပြုလာပြီးပါပြီးပါပြီးဟင်ဒီကျေပေါ်မှာအဲ့ဒါနဲ့ဆောင်ရအောင်ပါပါဒီပါဆုံးပြရှိပြီးတော့မမသိသိရမရှိတော့ဆရာကမေးတာလည်းရှိအမအင်းကြီးလူမိုင်းပါဟင်ဒီနေ့ကျမှပဲဆရာပြန်ချက်ပါအမအင်းလူမိုင်းပါဟင် ဒီပြီးတော့ရှင်ပြအတ္တကြီးအတ္တနောနာထောတယ်ရှင်ပြပြီးပါရောရှင်ပြရှင်ပြသူများပြီးရှော့ပေါ်စားနေတာဟုတ်ဟုတ်ဟုတ်ပါပါဒီဥပ္ပါယသူများပြီးရှော့ပေါ်စားနေတာအမှန်ပါဒီဒီဒီတရားတော်ဒိုရီဒိုတာရှိနေတယ်အမီဒီဖီဒီကိုကမဟုတ်တာမှန်ပါပါမျိုးလုံးလေးနှလုံးရှိတယ်တလုံးကူပဲတလုံးတလုံးကူပဲတပ်ပြီးအမီဒီဖီဒီကတော့မှန်ပါပါဒီ ဟင်အခုအမေရိပြည်ကြီးကမရှိတဲ့လူတွေလည်းလူများပဲတက်တာပြီမှန်ပါဆရာအဲ့တော့ကိုကိုကိုမြင်နေလားမြင်တော့ပါဆရာဒါအမေရိပြည်ကြီးမဟုတ်ဘူးဟုတ်တယ်နော်ဟုတ်ပါဆရာဟင်မှန်ပါဆရာဟင်နှလုံးကြီးနှလုံးကြီးကိုပဲတလုံးသားပြီးတော့ပေါ့ဘူးမှန်ပါဆရာဟင်မှန်ပါသူတို့အမေရိပြည်ကြီးကိုပြောစတော့မှန်ပါဆရာမှန်ပါဆရာဟင်မှန်ပါဟင်ကိုကိုကိုအတိုင်းအတိုင်းနော်တော့ ကိုယ်ကိုယ်ကိုအားပေးတယ်ကိုယ်ကိုယ်ကိုလည်းသူများမဟုတ်ဘူးတတိပါဘူးဒါအရေးကြီးဆုံးဟင်တတိနဲ့ကိုယ်ယူသွားမှာလားဘုရားဒီသာတာတော့တတိပဌာနာဆိုတာတော့ဘုရားဟောဘူးဘုရားတပည့်တော်နေပါတယ်ရင်တော့အဲသာတာတော့တတိပဌာနာကိုမလုပ်ချင်တော့တာပါဘုရားဒီဧကတော် အပမရာပဌာနာဆိုတော့သူကောင်းမှာမှန်ပါဘူးဟင်မှန်ပါဘူးဟင်ဒီကတော့အပမရာပဌာနာဆိုရင်တော့ဘုံဘုံသားတယ်မှန်ပါဘူးဒီတလုံးကိုင်းဘုံဘုံမှာမှန်ပါဘူးဘုရားတို့လူတော်တတိယဘုရားမှန်ပါဘူးပြီးတော့ဘုရားတော်ဆောက်ထားတာကိုရှိတာပြီးတော့ရှင်းခင်းနဲ့ပြောရင်နိုင်ပြီးပြီမပါဘုရားမပါဘဲနဲ့ပြောစိတ်ကြည်လေးနဲ့နော်မှန်ပါဘူး သူများကိုကားတွေသူများသက်တူစီဒီကားတွေထည့်ရတယ်ဆရာဖကြီးလေးနဲ့အဲ့ဒီဖကြီးအရှိန်နဲ့သူကနိုင်အချိန်မှာ24နိုင်ဟင်ဘုရားတော်မှာနားကြည့်ကြည့်မှန်ပါဘူးသူ့မှာနားကြည့်ကြည့်အရှိန်ပါဟင်အဲ့ဒါပါလို့ဖကြီးလေးအရှိန်အရှိန်မှန်ပါဘူးခုကိတော့တာတာကလေးပေါ့ဗျာအရှိန်တော့ ဟုတ်နော်အဲ့ဒီအရှင်နဲ့ဟာဘူးခုခိဒါခဲနဲ့ကြောက်ရင်လည်းပဲဒါခဲလေးကိုသူ့အရှင်ပြက်အောင်တမင်းလေးလောက်ထုတ်အပြင်ထုတ်ကြည့်ပါပဲနော်တမင်းလေးလောက်ထုတ်ပြီးတော့အဲ့ဒါကိုပြန်ထည့်ပြီးရှင်ဘုရားသုံးကြည့်ပါဘယ်တော့ဖြစ်ဖြစ်တမင်းလေးလောက်ကြာမှာဟုတ်ပါဘူးဟုတ်ပါဘူးဟုတ်ပါဘူး အချိန်တစ်မိနစ်ကြာသွားတယ်တွေ့လို့မှန်ပါဆရာဟုတ်နော်မှန်ပါဆရာသင်ကဘယ်နာရီနဲ့ရှင်ရှင်တစ်မိနစ်လောက်ကြာမှာဖြစ်တယ်မှန်ပါဆရာဟုတ်ပါဘူးမှန်ပါဟုတ်ပါဆရာဒီမှန်ပါအချိန်တစ်မိနစ်ကြာသွားတယ်မှန်ပါဆရာအချိန်မပြတ်မှ24နာရီကြာပါဘူးမှန်ပါဆရာဟင်အဲ့ဒီအချိန်နဲ့တည်းပါဘူးမှန်ပါဆရာကျွန်တော်နားရှိကြတော့အမှတ်တက်တယ်လို့ပြောတယ်မှန်ပါဆရာဟင်အမှတ်တက်တယ်ဆိုအချိန်လိုတာမှန်ပါဆရာ ဟုတ်နော်အဲ့ဒီအချိန်ကြီးကသူကြီးကြီးပါတယ်ဗျာတခြားဆောက်ထားပြရမရှိပါဘူးဒီအဲဒီစံပြတာခဲပြီးတော့တမင်းလေးလောက်တမင်းထုတ်လိုက်တာနဲ့ဟုတ်ပါဘူးပလောက်ထုတ်တာလို့တကယ်အကုန်အသေးဝင်မစားဘူးโอ้มาเออลาบะโอ้มาตะกะพี่เอามาโอ้มาตะพี่เอามานะลาบะ ဟင်မှန်ပါအဲအဲရှိရတာကလေးငူးတော့မှာပါဟင်ဟင်ဟွာလာအဲမော်တော်ကားဒါခေးထိထားဗျမှန်ပါဟင်မော်တော်ကားကတော့သူကသူမောင်းနေသူကသူအာဝင်မှာမဟုတ်ဘူးလားမှန်ပါမှန်ပါဟင်မှန်ပါကပ်ပြရပြီလား ဒီကပြန်ရပါဘူးအေးဗျာဘုဒ္ဓကဘုဒ္ဓကတခေခေဗျာမှန်ပါပြီသူကဘုမောကြီးသူကသူအားရှိတာလေမှန်ပါပြီဟင်ဒီလိုကြီးကြီးလို့နေတယ်မှန်ပါပြီဘာမှမဟုတ်ဗျာမရှိဘူးမှန်ပါပြီအနုရောဓလည်းရှိပြပြီမှန်ပါပြီဒီမှာပါရိဘုဒ္ဓနဲ့ပြောတာလေမှန်ပါပြီဟင်နာမအပင်ကြီးရောက်တာပါရဲ့မြစ်မှန်ပါပြီမှန်ပါပြီဘုရားခိုင်းတဲ့အတိုင်းလုပ်ပါရဲ့မြစ်မှန်ပါပြီ အဲဒီမြေလေးနှစ်ခုကိုရှင်မာပါတယ်လို့ဒါထူးခြားလို့ထားတယ်။မှန်ပါရှင်။ဟုတ်နော်။မှန်ပါရှင်။ဒီအဲတည်သွားတယ်။မှန်ပါရှင်။မှန်ပါ။ကိုရှင်ဘုရားများကြတော့ဟောဒါခလေးတလုံးဆောက်တယ်။မှန်ပါ။မှန်ပါရှင်။ဒီအဲဒါတမီတော်တို့ဖြုတ်ထားလို့ဦးပြ။မှန်ပါရှင်။ဒီအမြဲတမ်းတတ်ထား။ဉာဏ်နဲ့ထား။ဒီဘာရုံးတဲ့ဖေဒီကဒီဒီအာလာရှုပ်ထားတော့ဒီတကယ်ဒီဟင် ဟင်သူအရောဦးဆိုင်ငါ့ကိုဒီကူလာလာနေပါဘယ်ပါလဲဒီရောမသိတာဒီရောမသိတာဒီရောမသိတာဟုတ်ကဲ့မှန်ပါနေရနေလေမှာဝါကုံဘွေသားကရန်ကုန်ဘွေသားနဲ့ဆက်သွယ်ရှိတယ်နော်အဲ့ဒါတည်းတတိထားရလားဟင်ဟင် ရှင်ဘုရားကိုအကြောင်းမှမပြောမိဘူးမုံရတခါရတော့ပြောရရှင်နေဗျာအဲဟုတ်ပြီဟုတ်ပြီကဲပူတော်ကတခါလေးတိုးလို့တက်တယ်ဒီကတော့တရားပဲပါပါလေဒီလည်းပြည်သူပြီးနေတယ်တရားပဲပါသူရှင်ဘုရားကဘောဓိတထောင်လုံးကကလေးတော့ပါပြီမပါပါရှင်ဘယ်သူမှမပါဘူး သူ့အမေကလာခဲ့တော့လာဆောင်ပြီးအမှန်မှဟုတ်တယ်သူပဲပြန်ပြောတာပြန်ဆရာမလားဒီနေ့ပြောအေးအေးအေးမလားဒီနေ့မဟုတ်ဘူးဆရာတော်ပြောနေကြပါဘူးဆရာတော်ဆူလန်းဆောင်ခံကောင်းမှလည်းခံပါအမှန်ပါလာရှင်ဘုရားသွေးလူနေတဲ့ပုံအမှန်ပါဒီတော့ဒီဣဂရေရဲ့ဆရာတော်ရှင်ဘုရားကလည်းတကူကကြောင်း ရှင်ဘုရားရဲ့နောက်ဆက်နောက်ပါဘူးမမတဲ့လေအိုးအဲ့ဒီကြီးတော့ညာဘက်ရှိကဘူးလားရှင်ဘုရားဟိုမို့မို့လို့ရှိသေးတာမမရှင်ဘုရားမမဟင်မို့လို့ရှိသေးလို့မလားနဲအကြောင်းမရောသေးဘူးပြောမန်ပေါ့ဗျာမမရှင်ဟင်မရှိတော့ခကြီးသွားတော့ကြီးကြွလာဘူးမမရှင်ဟင်အဲ့ဒါလေးကြည့်ပြီးတော့မကြွနိုင်အိုးပြော ပြီးတော့အရှင်ဘုရားအမေတူကြီးတို့ကလည်းအဲ့လိုမှလိုက်တာပဲမှန်ပါဗျာဟင်းတောင်းတော်ညီမကြွားပြည့်မှန်ပါဗျာကနာသားပြောလိုက်အဲ့လိုမှလိုက်တာမှန်ပါဗျာဒီဒီဒီဒီဒီဒါရီကဘာလိုက်လို့ထားလို့ဟင်ဟုတ်ပါဘူးအဲဒီမတန်ခေါ်တန်ကြီးပါဗျာဘုရားခေါ်တန်ကြီးအေးအေး ဒီအနထာတင်ကလူကြီးပါလို့မှာလူကြီးကလက်ထားကြီးနဲ့ပါလို့မူလေးဟင်ဒီကနဲ့ထားကြီးနဲ့ဘာလို့မလို့လို့မင်းကမြင်ပါလားဟင်ဒီ ရေးလို့လဲဟေးကြောဆုံးများကြောဆုံးများနှစ်ခါတင်ကနေလေးတာဘူးဟေးနှစ်ခါတင်ကနေလေးတာကြလူတော့မှလေးထားမရှိဘူးကြဟောမလာကြည့်ပါဦးဟင်ဒါအရှင်ဘုရားမျိုးတွေပဲအရှင်ဘုရားဘာပါမှာလဲဒီရမပါဘူးဟင်အရှင်ဘုရားတော့ကကလာလာကြည့်ပါဦးတော့ဟင် သူပြောနေကြစကားရှိတာပဲလားဟင်ပုဂ္ဂိုလ်နဲ့သံဃာလည်းမြေတို့ပြောပြီးဒီကံဟုတ်နော်ဝန်သားမှန်များဟုတ်နော်ဒီသူအထုံခေယုံတဲ့သူရှင်ပြအဲ့လိုငါတော့ပါဗျာဒါတော့သူတို့ခေယုံကပြောတော့အနာပစုခေါ်တာပေါ့ဗျာဆိုတော့ဒီဘက်တဲ့ရောကြီးပေါက်တာဆိုတော့ဒီတိုင်းတော့ဒီတိုင်းမှာတယ်လည်း ဟင်ထားပါလေခင်ဗျာ။အော်ကထုံဖီကိုမတက်ရတာဟုတ်ဗျာ။မှန်ပါခင်ဗျာ။အဲ့ဒီတော့ကအဲ့ဒီတော့ကဟိုမှာတော့ဝမှာရေးထားတယ်။ဆေးရုံလေးကိုလက်လက်ခံဆောင်ပြီးညီတူမှမလို့ရ။အောက်ကဆရာဟိုမြို့ရဲ့ဆရာဝန်ကြီး။မှန်ပါခင်ဗျာ။အဲ့ဒါလည်းသူ။ရောအဲ့ဒီမှာတလားတူတယ်။မှန်ပါခင်ဗျာ။အဲ့တော့ဒီတလားအတွင်းကို အရင်ဆရာဝန်ကြီးကြောင့်ကိုတော့အုပ်စုဆိုတော့အုပ်စုတောင်းတာနောက်တစ်ခါဦးမှုကိုကတော့ဆိုင်မှုကြတော့ဆရာဝန်ကြီးဆရာဝန်ကြီးပဲကိုကတော့ကြောင်းသွားပြီးဒီပြောမှန်ပါမှန်ပါဟင်ဟင်အဲ့ဒီမှာဆရာဝန်ကြီးနဲ့ဦးရှိနှစ်ယောက်မှန်ပါနော်မှန်ပါဟင်ဆရာဝန်နဲ့ဦးကြီးနှစ်ယောက်ရှိတာမှန်ပါဟင်ဦးပြူဦးကြီးဆိုတာမိဘငွေတဲ့လူသားဟုတ်နော်မှန်ပါဟင် ဟောဆရာဝန်ကြီးဆိုတာကသူ့ပညာပါရမီကမွေးထားတဲ့ပညာသားလူသားနဲ့ပညာသားနှစ်ဦးရှိသူ့ရဟန်းကြတော့လေအခုမြင်ရတာကတော့အဲမိဘနှစ်ပါးကမွေးထားတဲ့လူသားအဲ့ဒီလူသားမှာဉာဏ်ရှိတယ်ဉာဏ်မပယ်နိုင်ဘူးသူပြင်နေမှာမဟုတ်ဘူးနော်ဒီဝါလုံးမျိုးကတော့ဘုရားကပြင်နေတာဟုတ်ဒီဉာဏ်ရှိတယ်ဘုရားရှိတယ်တို့ပြ ပြီးတော့ဘုရားအဲရှင်ဘုရားအတူရှိပြောမှာပေါ့ဘုရားတော်တော်တိလို့ပြောတာမဟုတ်ဘူးဒီကိုပြီးပြောတာဟင်ခန္ဓာ၅ပါးတိဆောက်တယ်အဲ့ဒီခန္ဓာ၅ပါးမြည်၍သူ့ကိုအလုံးကျွေးပြုဖို့အညာသမားစီတတိဆက်နေပါတယ်အဲ့ဒါရှင်ဘုရားဟောဘူးဟောဘက်တူ ဟုတ်တယ်နော်ဟင်အဲ့ဒီအနေတော့သူခန္ဓာကိုယ်ကြီးနဲ့တည့်မတည့်ခန္ဓာကြီးကခန္ဓာမှတ်သားကြီးကမှတ်သားအဲ့ဒီကတည့်ရတည့်လာဆိုတော့မတည့်တာတော့မတော့ဘူးနော်ဟုတ်နော်အဲ့ဒီချိန်မှာဟိုဓာတ်နဲ့တည့်တော့ကြိုက်ဘူးဓာတ်နဲ့မတည့်တော့မကြိုက်ဘူးအဲ့ဒီကနေအဲကြိုက်တော့လည်းကြိုက်မသိမကြိုက်တော့လည်းမကြိုက်မသိလာမှာနော်ဟုတ်နော်အဲ့တော့အာဟုတုစိတ်တိတ်ဆက်လေးလုံးကအရှင်ဘုရားခန္ဓာမှုဖြစ်တယ် မှန်ပါဆရာဆရာကောင်းနဲ့မတွေ့သေးရင်သာသနာ့ဆုံမှမရသေးရင်ပေါ်ကနိုင်စံနာလို့တတ်ပါဘူးဆရာဘယ်လိုအနေမှာသရာတတိကြီးလေးကိုတတ်ပါမှာဟင်အဲဟိုစက်သုံးလုံးနဲ့ဟိုစက်လေးလုံးကတော့ခန္ဓာရှိရင်ပါနေပါဗျတေတိပါမှာဗျညာနာများပြောရင်တော့ပရိနိဗ္ဗာန်နဲ့စီတိကိုပါအဲ့ဒါပုဂ္ဂိုလ်နော် ကျင့်နေတဲ့အကျင့်တော့ဟုတ်ပါဘူးဟင်သူပฏิပါဏဆိုညာမို့ပြောဘူးဥသူပฏิပါဏညာမို့ပြောဟင်ရာဂီရိတိပကတိတိပဘိကုမနေတော့မှာမို့ပြောဟင်တတိနမှားရတာဖြစ်တာနော်ဟင်ဟုတ်နော်ဧရာတံခါဧရာတံခါဟင်ဘုရားတော်မြင်ရတဲ့အတိုင်းတန်ခါမြင်ဖို့မျက်လုံးလေးတစ်လုံးတော့ပေါ့ တတ်ပြီးကြပါမှာလို့တို့မှတန်ခါမြင်နိုင်တဲ့မြတ်ပေါ့ရှိလားတစေရီတချမ်းပဲမျိုးအများရှိတယ်ဟင်ဘာမျိုးတို့ဘယ်လိုမျိုးပါဟင်ဆမ်းမျိုးဝါဆိုတော့ကတို့နာမည်ပြောင်းထားတာဘာတစေမျိုးပါတော့မြစ်သာလေးပါးရှိတာပဲကြိုက်တာတင်ဖေ့ကုန်ထားပါဘူး သမုဒယနဲ့ဒုက္ခတွေတုံးထားလို့အဲ့ဒီမျိုးကတချမ်းပဲမျိုးမှန်ပါတယ်နော်ဒီစင်မျိုးမဟုတ်ဘူးမှန်ပါတယ်ဟင်အဲ့ဒီတချမ်းပဲမျိုးကမြင်ပါမလားတန်ခါဟင်လို့ဘူးပြီးတော့လေသူတို့တချမ်းပဲမျိုးမျိုးမဟုတ်ပါဗျာတကယ်နေပါဗျာဒီလိုနဲ့ကတော့ကြာတပြေးရဲဆိုရင်ဟောဟောဗျာမျိုးပြောတော့ဒီ ဟုတ်ပါဘူးဗျာ။ဩဒီမှာရဲ့ရှင်နာပါဗျာ။ဒီသာကဲလူပေးပါလူပေးပါ။ဒီလိုတောင်းပဲပြောလို့လေ။ဟုတ်ပါဘူးဗျာ။ပါတယ်ဗျာ။ဟုတ်ပါဘူးဗျာ။ဟုတ်ကလား။တို့ဟောလူလူရလို့လား။ငါမြန်ကိုတော်ကြီးလူကြမှာမဟုတ်ဘူးလား။တို့စီရောက်လို့လား။ဟင်တို့စီရောက်လို့လားခင်ဗျာတို့ ဟောပြန်လုပ်ဘူးဗျာဟင်အင်္ဂါရောက်ပါလေရှင်အမရောက်နိုင်ဘူးဟင်ဟိုရှင်ဘုရားများသိပဲလေဟိုဘုရားကဟိုဝက်ကလေးလားဘုရားကခန္ဓာဟင်တရားမြတ်ဘူးတရားမမြင်ဘူးမမြင်ဘူးဟုတ်နော်တရားမြင်မှသူမြင်တရားမမြင်သူမမြင်ဘူးဒါကိုသံဃာတို့ဝတ္တိတို့ကိုခေါ်တာလေဟုတ်ကလားဗျ ဟင်တရားမြင်မှတန်ခါလည်းမြင်မှာပေါ့ဟင်တရားမမြင်နိုင်ရင်ခံမှန်းတဲ့အာယုံပြုရမှာဟုတ်ဗျာဟင်ဟင်တော့ဒီကကိုတော့ရကောင်းများခင်မနေပဲအညာသားကြီးကြညာတော့ဟင်ဟင်အဲလူကြီးကတို့ကမြင်နေဘိုးသားတာတကားပိတ်ပြီးနေခြင်းမလို့နေတာ ဟင်လူလူနာမမတွေ့တာဆိုတော့ဟင်ဟင်အဲအဲ့ဒီတစ်စဲလေးမမြင်အောင်ကိုတခါကြီးပိတ်ပြီးတော့နေချင်းလုံးနေရတာအဲ့ခါကျဟင်အပြင်ထွက်ခံနေမှလည်းတကူတော်တော်သားယူပါဟင်ဥပလာပြပုဂ္ဂိုလ်နဲ့ဘာကသံဃာကိုမြင်ဖို့အရေးကြီးတယ်သံဃာကိုအာယုပြုရင်ဒီတောင်းလာဖို့ဘယ်လိုအပ်ပါ့ သင်ပြရဒေတိဒီလာကမင်းနာနာတော့ပတိတော့တိုင်းလိုက်ကြည့်ကြလားဟုတ်နော်ဟုတ်နော်ဒီတော့တန်လေးဒီနာမှာဘလောင်းတန်လေးဒီနေဟင်းဒီဝပူဒီတော့ဘုံပြီးပါမိတာလေသင်ပြရရမိတာလေဟုတ်နော်သံဃာဆိုတာခရီးရှင်နဲ့အကျဉ်းရင်းတူ အပြည့်ရတူတာအလုံးပေါင်းစုထားတို့သင်ကောင်းလို့မဟုတ်ဘူးပฏิပါတိဘုရားဟောတဲ့ဒီဘောဝဟောတုတံလေဟုတ်နော်ဒီ ဘုရားကျင့်တယ်လို့ကျင့်နေရင်ယောက်ျားဖြစ်ပြီးမိန်းမဖြစ်ပြီးလူဖြစ်ပြီးနတ်ဖြစ်ပြီးအဲ့ဒါပါပဲဒီနေပါဒါဒီနေနေပါသူတို့ဘုံကြီးလောက်ကြည့်တာဟင်သူတို့ဘုံကြီးတန်ခါထင်းနေတာကိုပါမလားရှင်သူတို့ဘုံကြီးတန်ခါထင်းနေတာဟင်ကဲပြောဗျာဩတို့ဘာလို့ အေးဟိုနှစ်ခါကြီးသမားကသာပြောနေရဟင်ဟင်ပြီးတော့ရှိသေးတယ်ရှင်ဘုရားရဲ့ဝေဘူးတရားတော်ဘုရားရှိတော်ကတရားတော်ဝေဘူးတရားတော်ဘုရားကြီးနာနာမရဘူးဟိုအင်းလေးဓမ္မယုံမှာသူလာရင်ဒိဋ္ဌိဘူးအဲဒီကနေပရိငါဆင်းပြီးဟိုသူကြောင့်မောကြတခါတယောက်ကတရားတော်ရှင်နာတော့အဲ့ဒီကတော့ဖောင်ဒိန်းပဲဖောင်ဒိန်းနဲ့လုံးလို့တော့သူကဒီဖောင်ဒိန်းကသူ့အသက်နဲ့သူပါ ဆရာတော်ဘုရားကြီးလက်ကိုလိုက်လိုက်တို့ဒါရအောင်လို့ဟင်ဒါရအောင်လို့တဲ့ပေါင်တင်နဲ့ဆရာတော်ကြီးလက်လိုက်လိုက်တို့တာဗျာဟိုကြောင်းမမရောက်မချင်းဟုတ်တော့ဟင်အခုလည်းမင်းတို့ဘောပင်ကပါလို့တို့တာသိခါလာပါလို့ဟင်ဟင်ဟင်ငါဘောပင်နဲ့ဖြေးနေသာမီးကိုရှုံးနေသာမီးနဲ့ဟင် မင်းအလို့ဖြေရင်မင်းညာနေရင်ဆိုရင်အောင်မယ်ရောကွာရောကွာငါကမင်းဘောဘီကင်ကလေးကမအောင်ပါသေးတည်းအဲလိုကိုတိတ်ထဲကအဓိဋ္ဌာန်လိုက်ပါရောကွာရောကွာအဆုံးဘူးဒီကောင်ဟေးသူ့ဘူးဒီကောင်မင်းဟေး သံဃာအာယုပြုရင်အကုန်ပြီးပါပုဂ္ဂိုလ်အာယုပြုတဲ့အခါကျတော့တစ်ခုခိုင်းမှတစ်ခုရမှာနှစ်ခုမရဘူးနော်သံဃာအာယုပြုလို့ရှိရင်အခုလည်းပြီးတယ်နာလည်းပြီးပါဟုတ်နော်သံဃာဖူရာနဲ့တို့ပြောနေကြဆိုစိတ်တတ်နေတူစိတ်တတ်ကြတယောက်ဖေးရမယ်လို့ဒီကနေ့ဝင်တဲ့စိတ်သားလေးကနေဘုံဘုံမှုကြီးစီထိအောင် စိတ်တောက်အပေါင်းသူရဲ့နာမည်ဖြစ်ပါပါဟုတ်ပါရဲ့ပါပါဟင်တန်ခါဟောဗျာပါပါတန်ခါဘူရာဟောဗျာပါပါဒီကနေ့ဝင်တဲ့သာမဏေလေးကမူဘုရားရှင်ကြည့်ပြောတယ်အဲ့ဒါကုန်တယ်အပေါင်းသူဒီဒီဒီလာတမ်းလာဘာနဲ့တော့ကတိတော့တန်ကိုဘူးဟုတ်နော်အဲ့တော့တန်ခါဘုံအာယုပြုပြီးတွေ့တဲ့ကိုရင်လေးဖြစ်တဲ့ဘူလိုက်ပါသူစီကြတယ်ဒီဘူလာမမဟုတ်ပါ ဘုရားစီစီရောက်တာဘုရားမင်္ဂလာဘုရားစီစီရောက်တာပဲဟင်အဲ့တော့သာငါလူလို့ရှိရင်တို့တိုင်းပြည်တင်္ဂါဝန်းနဲ့တန်ခါးတွေရှိတယ်လို့ဟိုလုံယူဝန်းနဲ့တန်ခါးတွေအလောက်များပါဒိဋ္ဌာတိုင်းမှာရှိတယ်ဟုတ်နော်ဟုတ်နော်ဟင်မထေရောက်ပါရင်အရိယာပေါ့ဗျာမထေရောက်သေးရင်တော့ အဲအရိယာဟိုဟောပေါ့ဗျာယောဂီခေါ်မှာပေါ့ဗျာအရိယာငွယ်ဝင်လို့တရားတော်စိတ်ထားတော့သုံးပါပဲနော်အရိယာငွယ်ဝင်နဲ့အရိယာပဲကွာပါပဲဒီမှန်နေတဲ့ချိန်မဲမမမေးတာအဖြူတဲ့ဝင်နေတဲ့အရိယာငွယ်ဝင်ဟင်တရားတော်ဟိုသူ့မဲ့သူ့ကိုကြားသွားတဲ့ချိန်ကျရင်တော့တခုကြရင်တခုဖြူပြီးဘူးဗျာအဲခါကျတော့အရိယာဖြစ်ပြီးဘူးဟုတ်ဗျာလူတွေများကြီးပါ ယောက်ျားမိန်းမတွေအများကြီးပါငတ်တွေအများကြီးပါတမ္မာဒီဝဆိုတဲ့တမ္မာပါရမဏိယအဲ့ဒါအရိယာနာကြီးတွေအနည်းဆုံးတော့တာပါလေဟုတ်နော်အဲ့တော့တို့တက်ကြည့်ထင်ရှားနေတို့တိုင်းပြည်တွေပြောပါစို့တန်ငါးငါးသိရှိလူနဲ့ပေါင်းရင်ရှင်ပြဘယ်လောက်ရှိနေတယ်ခုနတရားသိထားတဲ့လူတွေနဲ့ပေါင်းလိုက်ရင်ခဲသေးကြီး ပြီးတော့ကဘာနဲ့ပေါင်းလို့ရှိရင်ဆယ်သိန်းကလည်းမရှိဘူးကလည်းမဟုတ်ကလည်းကလည်းမဟုတ်အဲ့ဒီတန်ဃာတွေကအရှင်ဘုရားဟိုဘုရားလက်ထက်ကရှင်မသာရိဘုရားတို့ရှင်မမောက္လာတို့နဲ့အဆက်ပြေးလို့ရရှိတယ်ရှင်မ2500ဆိုတော့ဒါအခုရှိပြီတော့2500ဆိုတော့မပြင်းဘူးဟင်နောင်ပွင့်အောင်ပွင့်အောင်မဲ့သံဃာတွေနဲ့အခုတော့ပြင်းမှာပါတယ်မပြင်းနိုင်ဘူးဟုတ်ကြအဲ့တော့သံဃာအာယုံပြုလိုက်လို့ရှိရင် အောက်လာမှလည်းမနေဘူးဟိုအရင်ကလည်း2500ဆိုမနေဘူးအခုလည်းမနေဘူးဟင်အဲတော့မထာတင်ငန်းလေးတစ်ထည်နဲ့တန်ခါတစ်ပေါင်းနဲ့ဟိုပစ္စည်းကတော့မထာတင်ငန်းတစ်ထည်ပေါ့လေဤရနာကတော့တောင်းမကဘူးဖေတောင်းမကဘူးမန်းတရားမကဘူးကြာဟင်အဲ့တော့ဒီဒီငန်းကအကျိုးပေးမှာလားဤရနာကအကျိုးပေးမှာလား ဒီဘုန်းတော်လည်းသိတာ။ဟောသူတို့ဒီလိုမျိုးလည်းသိတာ။အဲ့တော့ပုဂ္ဂိုလ်တူတဲ့ကိုအာယုံပြုစေရနာတစ်ခုဝတ္ထုတစ်ခုစေရနာတစ်ခုအကျိုးပေးတစ်ခုနော်။တောင်းကအာယုံပြုလိုက်လို့ရှိရင်ဝတ္ထုကတော့တစ်ခုတည်းစေရနာကအနန္တဖြစ်တယ်။ဘယ်လောက်ရုံပုံနိုင်မှာလဲ။ဒီတောင်းကရေဆိုလဲအနန္တောပဲလေ။တောင်းကဂုဏ်ကလည်းအနန္တောပဲလေ။ ဟုတ်နော်ဟင်အဲနထပင်ကလေးတစ်ထည်လိုလိုက်တဲ့အတွက်အဲဒီလောက်ဒီလောက်ပဲအကျိုးပေးမယ်လို့မရှိဘူးဒီဘန်းစီတောင်းနေပါတယ်ကောင်းမှုတစ်ခုသာဒီအောင်မှုအောင်ဖြစ်ပါစေဒီဘန်းစီတောင်းနေတယ်တို့ဝေဘူးကြတော့ဘုရားရောသွေးသွားညှိသွားတာမရှိပါဘူးကြဟင်ဒါနစီရနာစီရနာသွေးတယ်ညှိတယ်မရှိဘူးတဲ့နထပင်ကလေးတော့သွေးသွေးမပေါ့ညှိညှိမပေါ့ ဟုတ်တော့ပြည်နာဆွေးတဲ့မြင့်တွေရှိသလားမရှိဘူးဟင်အဲမေပါနေမှာဘူးဒါလို့ဒါနာတစ်ခုအောင်သွားရင်နော်တန်ခါအာယုံပြုတဲ့ဒါနာနော်ဒိဋ္ဌာတိတာဝန်ယူတွေတန်ဒါမှုလို့တန်ခါကုဏ္ဏတော်ဆိုပြီးတော့တန်ခါအကြီးအတွက်ကလည်းဘယ်တော့ရဲ့လို့ကိန်းကနာမရှိဘူးတန်တာပဲဟင်အဲတော့နထပင်္ဂန်တစ်ထေခြင်းနဲ့ နိဗ္ဗာန်ထိအကျိုးများမှာကိုယူမလားဘုမကိုရောကြီးတပါးတည်းနဲ့အခုဟိုဘာလို့တမှုကအောင်နေယူမလားဘာယူလို့ပြီဒါဖြင့်လမ်းဟိုစီကွာငါ့ပြင်မလားဟောလမ်းကြီးဆက်ပြောကွာငါ့ပြင်မလားနဲ့ကွာကြည့်ပဲနေလို့ဟာတော့ကံကြီးကွာပြီပဲဟင် ကိုယ်မတရာနဲ့လွန်ကျင်းနေတာပါဗျဟိုတစ်ခေါက်ရောက်နေရဟုတ်ပြီလေသူပြောတာကငါလူကြီးတစ်ခုလေးအရာဟာမှန်ပါဗျာတန်ခါအာယုကြီးနည်းနည်းဘူးပြီမှန်ပါဗျာဟင်ကဲဘယ်နေလို့လဲအာဘာရမှာလို့ပါမင်းဒီကြောင့်ဟာကရှင်းနေဦးကိုနောက်နေပြီးတော့များတာပဲ။ဟောကနေပြီးထောက်ရတာဘူးဟာ အလူရှင်ကဘာမှလည်းမပြောရဘူးလေဟင်ဟင်အေးဟင်အော်ဒါကြီးအလူရှင်ကအပေါ်မင်းဟင်ဒီအလူရှင်ကလေလားအလူရှင်ကအလားမင်းအာဟုတ်ဒီကဲချင်ကဲကဲလူရှင်ကလူပဲပေါ့ဗျာလူရဲ့ဟင်းရဲ့ လူကြီးအဲတို့မှာပေါက်တယ်ရှိတယ်ဟဲ့ပေါက်ရောင်းစားမှာရောင်းစားမှာသာသူကိုဒီဒီဒီဒီနာပေါ်တဲ့လိုက်ရှိတယ်နော်။အာသာရော ဒုက္ခသောယောမထံမေပံနတိတိတိယာရဤဝံသင်္ကာတိသေရံသံဃာပတိသံဃာပတိမသံဃာပတိတေနောက်သာမန်ပါလေသေတယ်ဒီနေ့ရတာဟင် တယ်ဒီတော့ဘောင်းထားပါအဲ့ဒီအဲ့ဒီအဲ့ဒီ ဒီမှာပြောရအောင်။အမေပါဗျာ။ဒီမှာငါဘွဲလာပါဗျာ။သူရရှိလိုက်တာရော။အဲ့ဒီလိုလာလေ။ဘာကြောင့်ဒီလိုကြားရရဒီလို။မှန်ပါဗျာ။ဒီကဒီလိုကြားရ။ဘာကြောင့်ကျင်းတာအဲ့ဒီလိုကြားရတာလဲ။ဘာလို့လဲ။ဟုတ်တယ်။

တရားရဲ့ကြောင်ညာပါပဲဗျာဟောပြမလို့လို့ဘာမှမပြောရဘူးအဲ့ငယ်မှမပြောဘူးဒီလိုတော့တန်ညာကိုဒီမမှာလေဗျာဒီလိုလိုလာပေါ်ပြီးသားတော့ဒီဘာလဲပွဲကြီးဒီမိုင်းညပဲဒီပါ တန်တယ်ဘယ်မှလည်းမသိဘူးတို့တို့တို့ဦးမသူကြီးကိုဒီမြောက်ကပြောဖို့ပြောတာအောင်မဖြစ်ဘူး။ခုနကတရားခံပေါ်ပါဗျာ။ပြောလို့လို့မောင်းသားချက်လေ။ဘာသာနေဒီကပြောင်းကားလုံးတစ်ဆင်ပြောင်းစီးလိုက်တာ။ဟုတ်ကဲ့။ပြန်သွားပြီ။ပြန်သွားပြီလား။ ငါဟိတဟုတ်ကလားသာသီသားနဲ့လည်းတွေ့လိုက်ပါတယ်ကျန်တယ်။ဟုတ်ကလား။မှန်ပါဗျာ။နောက်မှကြည့်ကြရအောင်။မှန်ပါဗျာ။မန္တလေးသားနဲ့လာပါတယ်။ဟုတ်ကဲ့။ဟုတ်ကဲ့။ဟုတ်ကဲ့။ဟုတ်ကဲ့။ဒီလိုလိုလို အရှင်ရှင်အားရဲ့နောက်လိုက်ပြီးတော့ကြည့်ရအောင်။အမှန်တရားနဲ့လည်းမဟုတ်ဘူး။ရောင်းမှညာလားဖြစ်။မဟုတ်ပါဘူး။ဘုမနာဖြစ်ကြမရလည်းမဟုတ်ပါဘူး။တရားပါဗျာတရားပါဗျာသိနေတဲ့တရားပါဗျာအဲရောင်းမှာပါဗျာရောင်းမှာဘူးဟိုဟင်းဟင်းဘူး ကြီးရတာဗျာ။အဲ့ဒါကြည့်လို့လားဗျာ။ဟုတ်ပါရဲ့။ဒီကအရင်ကလာလို့။ဟုတ်ပါဗျာ။ဒီလူရမမသာရမကြီးရှိတာလေ။ဟုတ်ပါရဲ့။ဒီဦးရေကလေးကတော့ပါကြ။ဟုတ်ပါဗျာ။ဒီပါလား။ ကျေတော့ဟောတာညနေညမှာဟိုလည်းရောက်ချုပ်ပြုမများပါဘူးဆက်တော်တော့ပါခက်တဲ့ပြည်မှာဟုတ်ပါဘူး ဒီကံများပြီးတော့ရောက်မရောက်မစောက်တော့ပါဘူး။မှန်ပါဗျာ။ဒါလိုရံတုံကတော့သင်ပေးလာ။ဘာကြီးတော်တော်ကြီးကတော့မှန်ပါဗျာ။သူကသူ့အမတွေကိုအဲ့ဒီစကားမျိုးပြောတာသူကရောက်မှကြီးလို့မှန်ပါဗျာ။မှန်ပါဗျာ။ဟင်ဟင်ဘာမှရောမကြီးဟာကြီးပြရမှာဘူး။ကျေကျေကျေ။ဟုတ်ပါဘူး။ငါငါနဲ့ ဒီမှာဒီဘဏ္ဍာကောင်အရင်ကြီးနေတာပါအဲတရားတော်ဇံဘုံဇံဘုံမှာပြောရရင်တော့အဲသူ့ဘောလုံးအဲဘာလို့ ကလားချင်းတူတူပြီးကလားချင်းတူရတာနဲ့ငါကလားကဓာပါတယ်ဆိုပြီးသားလာမှန်ပါတဲ့ကိုလည်းဦးဆန်းကြီးတို့ကကတော့ကိုဖြစ်ွက်တော့လိုက်မှန်ပါတဲ့ကတော့ဘယ်လိုမျိုးမှန်ပါမှန်ပါအမှန်တရားအဲဒီမှာဆန်းရတာလည်းအမှန်တရားဟောလိုအပ်တာတောက်တာကြီးပဲစကားမျိုးရှိတော့အမှန်တရားဟင်အမှန်တရားအဒီရုံးတော့မောထားပြီမမဒီကားတွေများကြတာ ထဲထားကြရင်နိုင်ကြတယ်ကွာဒီဒီကြောင့်ကြောင့်ဒီလိုအော်ပြန်ပြန်ကြတာအများဆုံးပြီးပါအော်မှန်ပါနာအနည်းဆုံးကကလေးဝါပါအော်မှန်ပါကလေးဝါပြီးတာနဲ့ဒီဥကစာသင်တိုင်းပြီးပါမှန်ပါဒါပြီးမှဘုရားတော်နေခဲ့တဲ့ဒီလိုလိုမှာဒါပြီးမှဒီဘုံမှာဘုရားတော်ပြန်ဖက်ခဲ့တဲ့ အဲဖော်မှုဖြစ်ပေါ်မှုပါပဲအဲ့ဒါပဲတော့ဒီဆက်တဲ့နေရာဟုတ်ပါဟင်ဟုတ်ပါအဲ့ဒါဘူးဒီစာတင်သားဘူးပဲထူပါတယ်ဗျာဟုတ်ပါဟုတ်ပါဆရာတော်နဲ့ဘုန်းကြီးကိုအရေးမလုပ်ပါဗျာဟုတ်ပါဆရာသူတော်ဘုရားကဘုန်းကြီးရတယ်ဟုတ်ပါဆရာပြီးတော့ပရိယာမမရှိသေးတဲ့ပฏิပတ်တဲ့ဘုန်းကြီးလည်းမရှိပါဘူးဟုတ်ပါဒီပရိယာတော်ဘုရားလို့ဒီလောက်ဒီဟိုတက်သူရှိနေတာဘုန်းကြီး အာဟုတရားတော်ကဘုဒ္ဓဂါမိတစ်ခုဟိုဒီဘုတော့ဒီဘုဘုဒ္ဓဂါမိတော်ကရှင်ဘုရားသူ့ရာပုံပြီးပြီလေအဲဒီတော့ကတော့ရှင်ဘုရားတော်ကလည်းဆိုရင်တော့ဘာခလာရဟေးခုလိုမှာတန်ခေါင်းရှိလေလေဟေးအဲဒီမှာတန်ဃာတော်ဒီအဲလိုဘာတော့အစာမစားတဲ့အချိန်ကိုကဲတောင်ခြင်းမှာပက်လက်ကလေးနှံဘိုက်ပေါ်သေးလေးပုံ အားရှိတဲ့ပုဂ္ဂိုလ်ကရည်စည်းနဲ့ငောင်းပြီးအဲ့အဲ့အေးလေးနဲ့စာတန်ခဲ့လို့အခု2500ဆိုတာပတ်လို့ရတာဗျာကရိယာယေရှုသံဃာယေရှုအဲ့ဒါကြည့်ပြီးတရားတော်ကစာသင်မှာတိုက်ဖို့များဆုံးဖြစ်မှန်ပါကောင်းပါဆရာတော်တို့သယူဆိုင်နေမှမထင်တဲ့ဥစ္စာကပါပြီးတော့မှန်ပါပါတိုက်ပါလားတိုက်ပါလား ငါကြီးရဲ့သာလနာပဲရှိပါတယ်။သာမကုံသာမကုံလေးပါဗျာ။သာမန်စရာ။ဟိုဟိုပါဠိတော်တော့မဟုတ်ဘူး။မှန်ပါ။ဟိုပါဠိတော်ကမှခုချိန်ကပါလိုက်ချင်လို့ပွားဘူး။မှန်ပါဗျာ။မှန်ပါဟုတ်ပါရဲ့။ဒီကသာမကုံလေးလည်းမဟုတ်ဘူး။ဒီကငါရကောင်းကြည့်မလို့စိတ်ကူတာလည်းဒီကုံလေးရှင်။ဟုတ်ကလားဗျာ။ဒီဒီဒီဟိုအဘောဗျာရှင်ဗျာတို့ကတော့ရှိပြီးသားတွေပါ။ ဟိုတီဗီတွေကဖရာတော်ဟိုကဖရာတင်လိုက်သူမှန်ပါရှင်ဒီကအမှန်နဲ့ချက်ထားတယ်အပိနဲ့ချက်ထားတယ်မှန်ပါရှင်အမှန်တော့ကမှန်ပါသာကြောင့်ဒီဘလောက်ရှိရှိသူ့ရဲ့အဓိကကိုသူဖောင်းဆွဲထားတယ်မှန်ပါရှင်ချက်တော့ရှိမှန်ပါရှင်ဟင်ဝိညာဉ်ဒီဘလောက်ခင်းထားတာလေအဓိကတစ်ခုသူကခံထားတာဘယ်တော့မှမရောဘူးရှိတယ်မွေးသွားတော့ကြာအောင်ဘာဘာတစ်ချက်ပေါ်မှန်ပါရှင် အတိပြကပြန်လို့ရည်ရတာတယ်မှန်ပါဗျာအဲ့ဒါလေးနဲ့ဆိုရင်ပြသူသူ့နေရာလေးသူခြင်ထားလိုက်ပြီးပြီဗျာမှန်ပါဗျာသူ့ရဲ့ဟိုအရေးကြီးဆုံးနေရာမှန်ပါဗျာဒါလေးဒါလေးအရှင်ပြရရတယ်မှန်ပါဗျာဒီအကုန်လုံးကြီးကတော့အဲသူ့စလုံးတိုင်းတော့ရနိုင်ပြီဗျာမှန်ပါရနိုင်မှာမလားရနိုင်ပါအဲ့ဒါလေးနဲ့ဆောင်ပြရမှန်ပါဒီလေတန်ဃာတွေပဲသာသနာတွေပဲဒီက ဒီကမှာမှန်ပါဗျာပြီးတော့ဒါလည်းပါတာဥယောကြီးကဟိုအမေရှိလို့ဆိုတာကိုသင်္ကာရအာမူွေအော်မှန်ပါဗျာမှန်ပါဟုတ်ပါတယ်အဲ့ဒါဒီလည်းကောင်းတာအဲ့ဒါလည်းကောင်းပါတယ်ဒီကကိုယ်ရည်ရောရဟန်းရတာဆင်းတာဒီလိုက်ဆင်းတာလူကြောင့်ညီမှုဆိုတဲ့ကံမရှိခြင်းကံအဲအဲသူကြီးကိုဒီဒီဒီဒီအဲ့ဒါပါလာရဲ့ပေါ့ပါပါဗျာမှန်ပါရောချရခရင်လည်းမိမ့်ပါတယ် သန္တာဒီကရယဟန်ယူပါကျေတာဘူးကွာ။ရေသားမေကျော်ဆံပြောဆိုကိုရည်နေပဲရှိနေကြတာ။ဒါအတော်ဖြစ်ပေါ်။အာမဆင်းတယ်။ဒါအတော်လူတော့။အာမဒီလားရှင်ကျော်။အာမဆင်းတယ်။ဟုတ်ကဲ့ပါဠိတော်ကြီးတွေချက်ခံထားတာဆိုတော့ဒီပါဠိတော်တွေရှိကြည့်ကြတယ်ပါ။ဟောမှာဗျာ။ဒီကသာရမဝင်ဒီသုံးလောက်ပြမှာကိုဒီတကယ်ကိုရေယောဂန်ကြီးကျေမာမရာပါဠိစကားနဲ့ဟုတ်အဲ့ဒါတွေကကုန်ကုန်ပါ။သုံးနှစ်ထင်နေကုန်ပါ။ဟောမှာဗျာ။ကျေတာတော့ တရားတွေကြည့်ပြီးဒီသာသနာကြည့်ပြီးဒီမှန်ပါရှင်မှန်ပါကြည့်ပြီးဒီလေဗျာမှန်ပါရှင်တရားဘာမှပြည့်စုံတယ်လို့ပါဗျာမှန်ပါရှင်ပြိယာကြည့်ပြီးတော့ရောက်နိုင်မှသတိပတ်ကမှန်ပါရှင်ရှင်းပါပါဗျာမှန်ပါရှင်ဟင်အဲတော့ပြိယာတရားတော်ဒီမှာရှိတဲ့သင်ဗျာတို့တတိလုံးမှဒီတော့မှန်ကြတာဒီနာကိုရောက်တာဟောကောင်းပါရှင်ဟင်ပြီးတော့ဒီနာကဘုရားသခင်နဲ့၆ကြောင်းရှိပါတယ်ဗျာပြီးတော့နှစ်ကအတိုင်းဆိုရင်တော့ကလေးဝါရကနေ စေစေရှိစိတ်ရှိတောင်းပါဗျာ။တိုးရွာလေးကြီးမှန်ပါဗျာ။အဲတိုးရွာတာမျိုးရွာတဲ့ဆင်းရဲကြီးမှန်ပါဗျာ။အဲဒါအများဆုံးစဉ်းစားပါလေ။မျိုးပေါ်ဒီလောက်မစဉ်းစားရဘူး။တိုးကြောင်လေးဒီကဟိုသူ့တော်လေးနဲ့သူ့ပါဒီကြောင်လေးကိုအဲဒါလေးပို့လာပါဗျာ။မှန်ပါဗျာ။ကောင်းပါလေ။မှန်ပါဗျာ။မှန်ပါဗျာ။ဒီအဲဒီကျန်ပြားတို့ဘာဥစားရကြတော့အဲဒီဟိုသာသနာ့ရေးကြီးရောက်ပြီဗျာ။ကောင်းပါလေ။ဟိုကျန်ဟန်ပါ။အေးကြအေးခိုင်းတော့ မကြီးတာတော်တော်မသိတာရမကြီးရတော့ဗျာဟိုရေးကျင်တာကလည်းတခြားကြောင်းမရှိတော့ပါဘူးဗျာအဲလူအများပြည့်ပြီးကျင်တာတော့ပုံတော့ရှိသွားပါဘူးဟေးဟိုကဘာနဲ့ပတ်သက်တာလေးအတွေးခေါ်ပေါ့နှစ်ပုတ်လားခုမှတ်တမ်းတင်ထားတယ်ညာတော်အပြင်လူဒီဘေကဖြစ်ပြီးဒေါ်နေမြောက်ကဆင်းသက်ပြီး ယမာကြီးကဆင်းသက်ပြီးသားလေဘုရားတော်ကလူဒီလူကဆင်းသက်တာဟုတ်ဗျာခွေးဒီခွေးကဆင်းသက်တာလူကဒီသာပေါ့ဒီလူဒီယမာကဆင်းသက်တယ်ဆိုတာကဘာအတိတ်ကကဘာဟောင်းကနေအတိတ်ကကြည့်ပါပထမကဘာဘိကတော့လူဒီလူကဆင်းမဖြစ်ဘူးဟုတ်တော့ပထမကဘာလေအဲ့တော့လူဘယ်သူမွေးမှာဒါလီဘာကမွေးဟင် ညီကောင်းညီကောင်းညီပန်းညီတန်ကြတဲ့နေရာကအပြင်းအထန်ရှိတဲ့လူဖြစ်နေတယ်။ဘောတော့သွေးတန်တာ။ပြီးကြည့်တန်တာ။သွေးပြီးကြည့်ကလေးတန်တဲ့နေရာကအပြင်းအထန်ရှိတဲ့လူသားဖြစ်တယ်။ခင်ကြီးကြီးရောကြီးတယ်ရေမတမ်းရေမတမ်းတဲ့နေရာအဖြစ်လို့ပြီးကြည့်မတမ်းဘူးမတမ်းဘူးဘုရားတဲ့လူတို့တော့များရှိပြီ။သူဒီသားနဲ့သူအဲ့ဒီဒါလီဘာကနေဖြစ်တာ။ဒါလည်းနောက်ပိုင်းရေအာရဏဤဘဝနဲ့သာဖြစ်တာ။ ဒေါ်လေးဓမ္မကြီးကဖြစ်တာဒေါ်လေးရောက်ကဆင်းသက်တာလည်းနင်းနေမှာမှန်ပါတယ်မှန်ပါတယ်လက်ခံကြီးကမခံကြီးလေးမှန်ပါဟင်ဘုရားတော်အဲ့လိုကိုရေးထားတယ်မှန်ပါတယ်အဲ့ဒါမျိုးလေးတွေကြားနေတယ်မှန်ပါတယ်ဇာနာကိုပြည့်စရာတို့ပြည့်စရာတို့ဘာညာတော့ပြည့်ပြီဗျာမှန်ပါတယ်ဟင်ဟင်ဟိုစားလို့ပြီးလို့ကတော့ဥထိုင်းလို့တာဘူး ဘုရားတော်ကဘိုးလေးပြောင်းပြောတာအားလုံးကိုမပေးလိုက်ဘူးမပေးဘူးဟင်ဘုရားတော်ကဘိုးလေးပြောင်းရေးပါဟင်သာလူကြီးရောကျွန်တော်တို့တောင်းဟုတ်ဟင်ဒီဥစားကြီးလည်းဒီဘုရားပါတယ်ပေါ့နာမပါပါဘုရားပါပါတယ်ကျွန်တော်ဟောလာ ဆာသွားအမှားကြီးကြီးထားတယ်တွေ့တယ်နှလုံးကိုကြည့်ပါလေဆိုလို့ဥတ္တန်ကြီးပိုင်းရှိတာ။အမှန်ပါ။ကောင်းပါအမှန်ပါ။ဒါကသူကသူကပညာမှတလုံးကြည့်တော့သူကဘာမို့လို့နှလုံးကြည့်တော့အမှန်ပါ။တွေ့မှာနော်။အမှန်ပါ။အကုန်လုံးပေါ့။ဟောဟုတ်တော့ပြုခံဟုတ်တော့ကုန်ပြုခံ။အမှန်ပါ။ဒါကခုလိုမျိုးခံတယ်။အမှန်ပါ။မဟုတ်တော့ပြုတာကလည်းဟောငါတော့ဒီလိုဖြစ်တာလို့။အမှန်ပါ။ သူတိလို့ဒီလိုပြောတာပါပဲမှန်ပါဗျာပြုံးလာခံမှန်ပါဗျာကရုဏာပြုံးဖို့ဗျာမှန်ပါဗျာအဲသူပြောတဲ့တဲ့ဘုံမဟုတ်တော့ဘူးတွေးကြည့်လိုက်မှန်ပါကိုယ်ကိုသိတယ်ဒါဒီတော့သူချာမိပါမှန်ပါတော့မိကလားလုံးမိမှန်ပါသိကြည့်လိုက်လို့ဟုတ်တယ်ဆိုရင်တော့ ရင်းကိုကဒီလိုပြောပြီးကြံနေတာဘူးအဲ့တော့ခါမဘောတော့အဲ့ဒါကတော့ကိုပြုတ်ခံဟေးမဟုတ်တော့ဘူးခံတယ်လားကိုပြုတ်ခံတယ်လားဟေးဒီတော့ဘုရားကြီးတော့တကားတော့မဟုတ်ပါဘူးလေဒီပြန်လို့ပြန်ရတဲ့ခါမှာပဲသာသနာနဲ့ရှင်တို့ဟာအဲ့ဒီကျတော့ဘုရားကြီးကငါ့ကြည့်နေဟေးဟေး နာရှင်မယားရှင်တပီတော်သံဃာဆက်ဆက်ကခံရပြုပါလေဘုရားခုဒီအာဒနာနဲ့ဂျုံပြီးတော့သံဃာရှင်ခံရပြီဘုရားဒါအားလည်းဒီရတော့ဘုရားကြီးဘုရားတော်မဟုတ်ဘူးအာညူညီမယားညူညီကအများခံရပါသံဃာညူညီကဒါဒနာနဲ့ဂျုံတုံးပြီးအများခံရဘူးဟင်အဲ့တော့အဲ့ဒီသံဃာညူညီကြည့်တော့ ပြည့်နေပြီးတာအမှန်ပါသူတို့ကဆင်းရဲကိုကတော့ဘလို့တာကိုအကောင်းခင်သူ့ဘေးကနေနေဘောလုံးသမားမှာတန်လူတဲ့ဟင်ဘောလုံးသမားမှာတန်လူနဲ့ကြည့်သူဟင်ကြည့်သူကမြင်တာကတန်လူကတွေးဘူးဟုတ်နော်ဟင်အဲ့ဒီတိုင်းက ဘေးကဝေဘာနာမှန်တယ်မှန်တတ်တယ်လို့သူတို့ဆရာကြီးကဟောတာငါ့ကိုဝိုင်းဆောင်ပြီးလားအဲငါ့ကိုဝိုင်းဆောင်ပြီးလားဒီလူတော်တင်ရပါဘူးမှန်ပါတယ်ပါပါသာသနာနဲ့ကျေလို့ဒီသံဃာအယုံနဲ့ဆံပါဗျာဆရာတော်အိမ်စီနေထားပါလေအနေရတော့သူ့နော်ဒီဒီဒီလူမျိုးနိုင်ပါကောင်းပါဗျာဒီအနေရတော့ထားခြင်းမှာထားနိုင်ပါဗျာဒီ

အခုဒီဒီထားမှာဒီကမ္ဘာကန်ဆရာကြီးကတော့ဒီဆရာကြီးထားတာအဲဆာမဆာမဆာမအဲဒီကဆရာကြီးချင်းကလာပဲဖြစ်နေတယ်အော်ပါအေးဟုတ်ပြတေးခါဘိုးဆာမကတော့တော့ဘူးအေးကျော်ပါဒီညမလေးဆရာတိမှာပဲဒီကနေ့စာရမထည့်ပြီးပြတာဖြစ်နေတယ်ဟိုလူငယ်ကဩကာသကူနေတယ် သဘောမပေါက်ဘူးမှန်ပါတယ်ပြီးတော့ဩဃာကပို့ဖို့ဆိုလို့မှန်ပါညာတော့ပါတယ်ဆိုတော့ဒီနေ့ကောင်းတဲ့တာကိုဒီအရာဒီကြီးမှန်ပါမှန်ပါတယ်မှန်ပါဗျာဒီညနေတစ်ခေါက်နဲ့မနေ့ကမနေ့တစ်ခေါက်တော့ပါလို့တော့မလေးပါဘူး။အေးဒီပါလေးပြီးသလားမ။ဟုတ်ပါဘူး။ဟုတ်ပါဘူး။သွားပါဗျာသွားပါဗျာ။ဒီဘာရဲဆိုရင်တော့ကျင်ဒုက္ခရမလား၊ပန်ဒုက္ခရမလားတာ။ဒီမှာတရား။ဟင်။ ကျေးဇူးသာသမားပါအဲသမာဓိပါပြည့်စုံပါဘုရားအဲဒါကြောင့်ဒီကဒီကဒီရရကိုသိကမှာ။အော်မအေး။ဘယ်တော့မွေးသားနိုင်ပုံကြတယ်။ဒီရရကိုသိရရှိပြန်တယ်မှာကိုယ်တိုင်ကသမာဓိ။မွေးနိုင်ပုံကြ။အေး။နော်ဒီဥစားကြီး ဟိုတကူကူဖြစ်တို့ဟိုကျုပ်ပဲလည်းကျုပ်ဆုံးပါဟင်ဟုတ်ပါဘူးဒီရတယ်သူပြင်ဆရာကြီးတွေပဲပြောလိုက်ပါဗျာဟုတ်ပါဘူး ဒီကြောင့်ဆရာဆရာကျမကြီးနဲ့ဆက်ခုနကဘောမအဲ့သူရရတယ်အဲ့တော့ဖြစ်ပြီ။ဘာသာတလုံးမရပါဘူးဗျာ။ဘယ်လိုလဲ။ဆံကောင်းပါဗျာ။ဆံကောင်းတိုင်းမဟုတ်တော့ပါဗျာ။ဆံကောင်းနိုင်နေပါဗျာ။ဟုတ်ပါဘူး။ဘယ်လိုလဲ။ဘယ်လိုလဲ။ဘယ်လိုလဲ။ဘယ်လိုလဲ။အေးအေးအေး။ဘုရားသူ့ရိုးထူလာပုံစံကို။မှန်ပါဗျာ။